အခန်းကြီး14အငယ်1မှ9တဖန်မောရှေအားသာရဖျားကနူနာဆွဲသောသူသည်စင်ကြယ်စေသောနေ့၌ကျင့်ရသောတရားဟုမူကားထိုသူကိုယေပရဟိတ်ထံသို့ခေါ်ခဲ့ပြီးမှယေပရဟိတ်သည်တပ်ပြင်သို့ထွက်၍ကြီးစုသောအခါနူနာပြောက်သည့်ပန်းလင်စင်ကြယ်စေခြင်းကိုခံရသော ထိုသူအဖို့အသက်ရှင်၍စင်ကြယ်သောငှက်နှကောင် အာရဇ်သစ်သား၊နီမောင်းသောကြိုး၊ဟုဿုပ်ပင်ညွန့်တို့ကိုမှာလိုက်၍၊စီးသောရေကိုထည့်သောမြေအိုးထဲ၌ငှက်တကောင်ကိုသတ်ပြီးမှ၊အာရဇ်သစ်သား၊နီမောင်းသောကြိုး၊ဟုဿုပ်ပင်ညွန့်နှင့်တကွအသက်ရှင်သောငှက်ကိုယူ၍ငှက်သွေးရောပြီးသောရေ၌နှစ်ပြီးလျှင်၊နူနာစင်ကြယ်စေရသောလူအပေါ်မှာခုနစ်ကြိမ်တိုင်အောင်ဖြန်း၍၊ထိုသူသည်စင်ကြယ်၏ဟုစီရင်ရမည် ထိုနောက်အသက်ရှင်သောငှက်ကိုဟင်းလင်းသောအရ၌လွတ်လိုက်ရမည်အငယ်ရှိမှ7စင်ကြယ်စေရသောသူသည်မိမိအဝတ်ကိုလျှော်၍မိမိသပင်ကို အကုံစင်ရိပ်ပြီးမှစင်ကြယ်စေခြင်းဟံရည်ချိုးရမည်ထိုနောက်တထဲသို့ဝင်၍မိမိတဲပြင်၌ခုနှစ်ရက်နေရမည်တတ္တမနေ၌မိမိသပင်မုတ်ဆိတ်မြက်ခုံးမွေးအဆရှိသော ကိုငွေရှိသမျှကိုရိပ်၍မိမိအဝတ်ကိုလျှော်ပြီးမှရေချိုး၍စင်ကြယ်ရ၏အထမနေ့၌လည်းအပြစ်မရှိ အခါမလဲသောတိုးတငယ်အထီးနှကောင်အမတကောင်ကို၎င်းဘောဇင်ပူဇော်တကာဘုစီရောသောမုံညက်သုံးအောမဲနှင့်စီတလောကကို၎င်းယူပြီးလင် စင်ကြယ်စေသောယေပရောဟိတ်သည်စင်ကြယ်စေအပ်သောလူကိုပရိသတ်စည်းဝေးရာတဲတော်တကားနာ ထာဝရဘုရားရှေ့တော်၌ထိုပူဇော်တကာနှင့်တကွဆက်ရမည်အငယ်၁၂မှ၁၈တိုးတငယ်အထီးတကောင်ကို ယူပြီးလင်ဒူးစရိုက်ဖြေရာရစ်ဖို့ပူဇော်၍ထာဝရဘုရားရှေ့တော်၌ခြီလွဲသော ပူဇော်တကာဖို့စီတလောကနှင့်တကွခြီလွဲရမည်ထိုတိုးတငယ်ကိုအပြစ်ဖြေရာရစ်ကောင်မိရှုရာရစ်ကောင်ကိုတတ်ရာအရာ တန်ရှင်းရာဌာန၌တတ်ရမည်အကြောင်းမူကားအပြစ်ဖြေရာရစ်ကောင်ကိုယေပရောဟိတ်ယူပိုင်တကဲ့သို့ဒူးရိုက်ဖြေရာရစ်ကောင်ကိုယူပိုင်၏အလွန်တန်ရှင်းပေ၏ယေပရောဟိတ်သည်ဒူးရိုက်အပြစ်ဖြေရာရစ်ကောင်အသွေးကိုယူ၍စင်ကြယ်စေရသောသူ၏လက်ရနှပြင်း၌၎င်းလက်ရလက်မှလက်ရခြေမှ၌၎င်းထည့်ရမည်စီအချို့ကိုလည်းယူ၍ မိမိလက်ဝဲလက်ဝါး၌လောင်းပြီးလျှင်ထိုစီကိုမိမိလက်ရလက်ညှိုးနှင့်တို့ယူ၍သာရဖျားရှိတော်၌ခုနှစ်ကြိမ်တိုင်အောင်ဖြန်းရမည်မိမိလက်၌ကျွင်းသောစီကိုစင်ကြယ်စေရသောသူ၏လက်ရနှပြင်း၌၎င်းလက်ရလက်မှလက်ရခြေမှ၌၎င်းရှိသောဒုစရိုက်ဖြေရာရစ်ကောင်အသွေးပေါ်မှထည့်ရမည် မိမိလက်နှင့်ကျွင်းသေးသောစီကိုစင်ကြယ်စေရသော သူ၏ခေါင်းပေါ်မှလောင်း၍ထိုသူအဖို့အပြစ်ဖြေခြင်းကို ထာဝရဘုရားရှေ့တော်၌ပြုရမည်အငယ်19မှ32ထိုမှတပါစင်ကြယ်စေရသောသူအဖို့အပြစ်ဖြေခြင်းဟာအပြစ်ဖြေရာရစ်ကို ပူဇော်၍နောက်တဖန်မိရှုရာရစ်ကောင်ကိုတတ်ရမည်မိရှုရာရစ်ကောင်နှင့် ဘောဇဉ်ပူဇော်တကားကိုရစ်ပလင်ပေါ်မှာပူဇော်သဖြင့်ထိုလူအဖို့အပြစ်ဖြေခြင်းကိုပြု၍သူသည်တန့်ရှင်းရ၏ထိုသူသည်ဆင်းရဲ၍ဤမြလောက်မတတ်နိုင်လျင်ခြီလွဲ၍မိမိအပြစ်ဖြေခြင်းကိုပြုเสียဖို့ဒူးဆိုင်ဖြေရာရစ်တိုးတငယ်တကောင်ကို၎င်းဘောဇဉ်ပူဇော်တကာဖို့စီရောသောမုညက်တောမဲနှင့် စီတလောကကို၎င်းတတ်နိုင်သမျှအတိုင်း ခိုနှစ်ကောင်သို့မဟုတ်ကြိုးကလေးနှစ်ကောင်အပြစ်ဖြေရာရစ်ဖို့တကောင်မိရှုရာရစ်ဖို့တကောင်ကို၎င်းယူ၍မိမိစင်ကြယ်ခြင်းအလိုငှာသာရဖျားရှိတော်တွင်ပရိသတ်စည်းဝေးရာတဲတော်တကားနာယေပရောဟိတ်ထံသို့အထမနေ၌ဆောင်ခဲ့ပြီးမှယေပရောဟိတ်သည်ဒူးဆိုင်အပြစ်ဖြေရာရစ်တိုးတငယ်နှင့် စီတလောကကိုယူ၍သာရဖျားရှိတော်၌ ခြီလွဲရာပူဇော်တကာဘို့ခြီလွဲရမည်။ထိုသိုးသငယ်ကိုသတ်ပြီးလျှင်အသွေးကိုယူ၍စင်ကြယ်စေရသောသူ၏လက်ျာနားပျဉ်း၌၎င်း၊လက်ျာလက်မ၊လက်ျာခြေမ၌၎င်းထည့်ရမည်။ဆီအချို့ကိုလည်းမိမိလက်ဝဲလက်ဝါး၌လောင်းပြီးလျှင်၊ထိုဆီကိုမိမိလက်ျာလက်ညှိုးနှင့်ထာဝရဘုရားရှေ့တော်၌ ခုနှစ်ကြိမ်တိုင်အောင်ဖြန်းရမည်မိမိလက်၌ကျွင်းသောစီကိုစင်ကြယ်စေရသောသူ၏လက်ရနှပြင်း၌၎င်းလက်ရလက်မလက်ရခြေမ၌၎င်းရှိသောဒူးဆိုင်ဖြေရာရစ်ကောင်အသွေးပေါ်မှထည့်၍မိမိ၌ကျွင်းသေးသောစီကိုထိုလူကောင်းပေါ်မှလောင်၍သူအဖို့အပြစ်ဖြေခြင်းကိုသာရဖျားရှေ့တော်၌ပြုရမည်ထိုသူသည်တတ်နိုင်သမျှအတိုင်းခိုးနှကောင်ဖြစ်စေဂျိုးကလေးနှကောင်ဖြစ်စေ အပြစ်ဖြေရာယဇ်ဖို့တကောင်ဘောဇဉ်ပူဇော်တကာနှင့်တကွမိရှုရာယစ်ဖို့တကောင်ကိုဆောင်ခဲ့၍ယစ်ပရောဟိတ်သည်ပူဇော်လျက်ထိုသူအဖို့အပြစ်ဖြေခြင်းကိုသာရဖျားရှေ့တော်၌ပြုရမည်ဤ၍ကနူနာဆွဲ၍မိမိစင်ကြယ်စေခြင်းဟံမတတ်နိုင်အောင်ဆင်းရဲသောသူနှင့်ဆိုင်သောတရားဖြစ်သည်ဟုမိန်တော်မူ၏ငယ်33မှ38 ထာဝရဘုရားသည်မောရှေနှင့်အာရုန်အားမိန့်တော်မူသည်ကား၊သင်တို့ပိုင်ထိုက်ရာငါပေးသောခါနာန်ပြည်သို့သင်တို့ရောက်သောအခါ၊သင်တို့နေရာထိုပြည်တွင်အိမ်တစုံတခု၌နူနာကိုငါစွဲစေလျှင်၎င်း၊အိမ်ရှင်သည်ယဇ်ပုရောဟိတ်ထံသို့သွား၍အကျွန်ုပ်အိမ်ကိုနူနာစွဲဟန်ရှိပါ၏ဟုပြောဆိုလျှင်၎င်း၊ထိုအိမ်၌ရှိသမျှတို့သည်မစင်ကြယ်ရာသို့ရောက်မည်ကို စိုးရိမ်၍ယေဘရဟိတ်သည် နူနာကို အကြည့်အရှု မဝေမီရှိသမျှကို ထုတ်စေခြင်းဟာစီရင်ရမည်ထိုနောက်ယေဘရဟိတ်သည်ထိုအိမ်ကို အကြည့်ရှုဝေ၍အနာကိုကြည့်ရှုသောအခါကြောက်ထရန်ကျမ်းရာတို့၌ခတ်စိမ့်စိမ့်ခန့်နီနီဖြစ်၍ကြောက်ထရန်တဲ၌အနာဆွဲဟန်ရှိလျင်အိမ်တကားပြင်သို့ထွက်၍ထိုအိမ်ကိုခொနည်းပတ်လုံးပိတ်ထားရမည် အငယ်39မှ49တန်တမန်နေ့၌ယေပရောဟိတ်သည်အကြည့်ရှုလာ၍ကြောက်ထရ၌အနာတူးပွားလျင် အနာဆွဲသောကြောက်တို့ကိုနှုတ်ပယ်၍မြို့ပြေမစင်ကြဲသောအရ၌ပြစ်ထားစေခြင်းဟာယေပရောဟိတ်စီရင်၍ထိုအိမ်ကိုအတွင်းပတ်လည်၌ချစ်စေရမည်ချစ်၍ကြသောအမှုန့်ကိုလည်းမြို့ပြေမစင်ကြဲသော အရ၌တွန်ပြစ်ရမည် အရင်ကြောက်အစား၌အခြားသောကြောက်ကိုယူ၍ထည့်ပြီးလျှင်အသစ်သောအင်္ဂရေနှင့်မွမ်းမံရမည်ထိုတို့ကြောက်ကိုနှုတ်ပယ်၍အိမ်ကိုချစ်ခြင်းအသစ်မွမ်းမံခြင်းကိုပြုပြီးမှတဖန်အနာဆွဲပြန်လျင်ယေဘရဟိတ်လည်းအကြည့်ရှုလာ၍ထိုအိမ်၌အနာတိုးပွားသည်မှန်လျင်စားတတ်သောနူနာဖြစ်၏ထိုအိမ်သည်မစင်ကြဲသောကြောင့်ကြောက်တစ်သားအင်္ဂရေရှိသမျှကိုဖြိုဖျက်၍ မြို့ပြင်မစင်ကြယ်သောအရက်သို့ ယူသွားရမည်။ထိုမှတပါးထိုအိမ်ကို ပိတ်ထားသည်ကာလပတ်လုံး၊အထဲသို့ဝင်မိသောသူသည်ညဦးတိုင်အောင် မစင်ကြယ်။ထိုအိမ်၌အိပ်သောသူ၊စားသောက်သောသူသည်မိမိအဝတ်ကိုလျှော်ရမည်။48ယဇ်ပုရောဟိတ်သည်အကြည့်အရှုလာသောအခါ၊အိမ်ကိုအသစ်မွမ်းမံပြီးမှ အနာမတိုးပွားလျင် အနာပြောက်သောကြောင့်ထိုအိမ်သည်စင်ကြယ်၏ဟုစီရင်ရမည်ထိုအိမ်ကိုစင်ကြယ်စေခြင်းဟာငှက်နှကောင်အာရစ်တတာနီမောင်းသောကြိုးဟုတ်တုတ်ပင်ညွန့်တို့ကိုယူ၍စီးသောရေကိုထဲ့သောမြေအိုးထဲ၌ငှက်တကောင်ကိုတပ်ပြီးမှအာရစ်တတာဟုတ်တုတ်ပင်ညွန့်နီသောကြိုးအသက်ရှင်သောငှက်ကိုယူ၍ငှက်သွေးရောသောရေ၌နှစ်ပြီးလျင် ထိုအိမ်ကိုခုနှစ်ကြိမ်တိုင်အောင်ဖြန်းရမည်ထိုတို့ငှက်သွေးအဆရှိသည်တို့နှင့်ထိုအိမ်ကိုစင်ကြယ်စေပြီးမှအသက်ရှင်သောငှက်ကိုမြို့ပြင်ဟင်းလင်းသောအရ၌လွတ်လိုက်လျင်ထိုအိမ်အဖို့အပြစ်ဖြေခြင်းကိုပြုလျင်စင်ကြယ်ခြင်းရှိလိမ့်မည်ဤ၍ကစင်ကြယ်သည်မစင်ကြယ်သည်ကိုပိုင်းခြား၍သိစေခြင်းဟာဘောင်းနူနာအဆရှိသောနူနာအမျိုးမျိုးအဝတ်၌ဆွဲသောနူနာ အိမ်၌ဆွဲသောနူနာအဖူးယားနာနူကွက်နှင့်ဆိုင်သောနူနာတရားဖြစ်သည်ဟု မိန့်တော်မူ၏။